ခန်းကြီး9အငယ်1မှ4နောက်တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားအရှင်သာရဖျားသည်ဣဒရေလပြည်သားတို့ကိုရီမှတ်၍မိန်တော်မူသည်ကားပြည်လေးတောင်တို့သည် ဆုံးခြင်းသို့ရောက်ကြ၏တင်းသည်ဆုံးခြင်းသို့ရောက်၍တင့်အပေါ်သို့ငါဤအမျက်ကိုငါလွှတ်လိုက်မည်တင်ဤအကျင့်နှင့်အလျောက်ငါစီမည် တင်ပြုမိသမျှသောယွန်ရှာပွဲအမှုတို့၏အကျိုးပြစ်ကိုဆက်ပေးမည်ငါသည်နှမျောစုံမဲ့ခြင်းမရှိဘဲတင်အကျင့်တို့၏အကျိုးအပြစ်ကိုဆက်ပေးမည်တင်ပြုမိသောယွန်ရှာပွဲ အမှုတို့သည်တင်၏အလယ်၌တည်ကြလိမ့်မည်ငါသည်သာဝရဖျားဖြစ်ကြောင်းကိုတင်သိရလိမ့်မည်အငယ်9မှ15အရှင်သာဝရဖျားမိန်တော်မူသည်ကား ဘေးတစ်ခုနောက်တစ်ခုရောက်လာ၏ဆုံးခြင်းဘေးရောက်လာ၏ဆုံးခြင်းဘေးရောက်လာ၏တင့်ကိုစောင့်လျက်ရောက်လာ၏အိုးပြည်တော်သားတင်ဒီအလှဲ့ခံရသောအချိန်ရောက်လာ၏အချိန်စေပြီးရှင်လန်းစွာကြွေးကြော်ခြင်းမရှိရဘဲယုံရင်ခတ်ခြင်းအမှုကို ပြုအပ်သောနေ့နီးပြီးငါသည် မကြံမမြင့်မီတင်ဤအပေါ်သို့ငါဤဒေါသအရှင်ကိုတွန်းလောင်းမည်။ တင်၌ငါအမျက်အလိုကို ပြည့်စုံစေမည်တင်ဤအကျင့်တိုင်းစီရင်မည်တင်ပြုမိသမျှသောယွန်ရှာပွဲအမှုတို့၏အကျိုးပြစ်ကိုဆက်ပေးမည်နှမျောစုံမဲ့ခြင်းမရှိဘဲတင့်အကျင့်တို့၏အကျိုးအပြစ်ကိုဆက်ပေးမည်တင်ပြုမိသောယွန်ရှာပွဲအမှုတို့သည်တင်ဤအလယ်၌တည်ကြလိမ့်မည်ငါထာဝရဘုရားသည်ဒံပေးကြောင်းကိုသိရကြလိမ့်မည်နေ့ရက်ရောက်လာ၏ရောက်လာ၏ အလှဲ့ခံရခြင်းစေပြီတံပြာဖွင့်ပြီမာနကြီးပွားပြီညှင်းဆဲခြင်းအမြင့်မှအပြစ်တံပြာပေါက်လေပြီသူတို့အစည်းဝေးသူတို့ပြိတ္တတယောက်မျှမကြံကျွင်းရသူတို့အဖို့ငိုကြွေးမြည်တမ်းခြင်းကိုမပြုရ အချိန်စေပြီနေ့ရက်နီးပြီဝယ်သောသူသည် ဝမ်းမမြောက်စေနှင့်ရောင်းသောသူသည်စိတ်မသာမငြီးတွားစေနှင့် အကြောင်းမူကား ထိုလူအစုဝေးအပေါင်းတို့အပေါ်မှာအမျက်တော်သည်တည်လျက်ရှိ၏။ရောင်းသောသူသည်အသက်လွတ်လျက်ရှိတော်လဲရောင်းသောမြေသို့ပြန်၍မလာရ။ထိုလူအစုအဝေးအပေါင်းတို့နှင့်ဆိုင်သောဗျာဒိတ်ယူပါယုံသည်မပြည့်စုံဘဲမနေရ။မတရားစွာကျင့်သောအဖြစ်အဘယ်သူမျှမတည်နိုင်ရ။စစ်ခင်းကျင်းစေခြင်းဟာ တဘိုးကိုမှုတ်ကြတော်လဲအဘယ်သူမျှစစ်ချီ၍မတော်အကြောင်းမူကားငါအမျက်တီထိုလူစုဝေးအပေါင်းတို့အပေါ်မှာတီလျက်ရှိ၏ပြင်၌ကားဓာရှိ၏အတွင်း၌ကားနာခြင်းမွတ်သိခြင်းရှိ၏လေပြင်းတွင်ရှိသောသူသည်ဓာဖြင့်တေလိမ့်မည်မြို့တဲတွင်ရှိသောသူသည်လည်းနာခြင်းမွတ်သိခြင်းအဖျင်ဆုံးလိမ့်မည် အငယ်16မှ29တို့ရာတွင်လွတ်သောသူတို့သည်လွတ်သောအခါအတီးတီးမိမိတို့အပြစ်ကြောင့်စိတ်မသာညှိတွားလျက်ဂျိုင်သားဂျိုးကဲ့သို့တောင်ပေါ်မှရှိကြလိမ့်မည်ထိုသူရှိသမျှတို့သည်လက်အားလျော့၍ဒူးသည်လည်းအေဖြစ်လိမ့်မည်သူတို့သည်လည်းရှောတီအဝတ်ကိုဝတ်စည်းလျက်ပြင်းစွာသောထိတ်လန့်ခြင်းနှင့် ကိုကိုခြုံလျက်တယောက်မျှမကျွင်း မျက်နာရှက်ကြောက်လျက်သပင်ဖြက်လျက်ရှိကြလိမ့်မည်သူတို့ငွေကိုလမ်းသို့ပြစ်၍ရွှေကိုညှဉ်းညူးသောအရာကဲ့သို့မှတ်ကြလိမ့်မည်ထာဝရဘုရားအမျက်ထွက်တော်မူသောကာလ၌သူတို့ရွှေငွေသည်သူတို့ကိုကယ်တင်ခြင်းဟံမတတ်နိုင် သူတို့အလိုဆန္ဒကိုမဖြေနိုင်ဝါစွာမကြွေးနိုင်အကြောင်းမူကားထိုရွှေငွေသည် သူတို့ထိမိ၍မှားယွင်းခြင်းအကြောင်း ဖြစ်သည် သူတို့၌တင့်တယ်သောတစားအဖျင်သူတို့မာနကိုတိုးပွားစေ၍သူတို့၌ဆက်ဆုပ်ပွေသောရုတ်ထုစင်တုတို့ကို၎င်းယွန်ရှာပွေသောအရာတို့ကို၎င်းလောက်ကြသောကြောင့်ထိုတစားကိုညစ်ညူးသောအရာဖြစ်စေခြင်းဟာငါစီရင်မည်တပန်းမျိုးသားဒီဟုသောအာဓမလူတို့သည် လူယူဖြစ်စည်းစေခြင်းဟာ သူတို့လက်သို့ငါအပ်သဖြင့်သူတို့သည်ညစ်ညူးစေကြလိမ့်မည်ငါလည်းမျက်နာလွှဲသည်ဖြစ်၍သူတို့သည်ငါ၏တန်ရှင်းရာဌာနကိုညစ်ညူးစေကြလိမ့်မည်တပြားတို့သည် ဝင်၍ညစ်ညူးစေကြလိမ့်မည်တန်ကြိုးကိုလှုပ်လောအကြောင်းမူကားပြည်သည် လူအသက်ကိုတတ်ခြင်းအပြစ်နှင့်ပြည့်၏မြို့သည်လည်းညှင်းဆဲနှိပ်စက်ခြင်းနှင့်ပြည့်၏ထိုကြောင့်ကြမ်းကြုတ်သောလူမျိုးတို့ကို ငါဆောင်ခဲ့၍သူတို့သည်အိမ်များကိုသိမ်းယူကြလိမ့်မည်ခွန်အားကြီးသောသူတို့၏မာနကိုငါငြိမ့်စေမည်သူတို့တန်ရှင်းသောအရက်တို့ညဉ့်ညူးခြင်းရှိကြလိမ့်မည်ပျက်စီးခြင်းဘေးလာ၏သူတို့သည်ငြိမ်ဝှက်ခြင်းကိုရှာ၍မတွေ့ရကြဘေးတစ်ခုနောက်တစ်ခုတည်င်းတစ်ခုနောက်တစ်ခုပေါ်လာလိမ့်မည်ပရောဖက်ထံမှဗျာဒိတ်ယူပါယုံကို ရှာတော်လဲမရကြ ယစ်ပရိတ်တို့သည်တရားဟောသောအခွင့်အသက်ကြီးသောသူတို့သည်အကြံပေးသောအခွင့်ကိုမရဘဲနေကြလိမ့်မည်ရှင်ဘီရင်သည်ညီးတွားမြည်တမ်းလိမ့်မည်မင်းအားသည်မှိုင်တွေခြင်းအဝတ်ကိုဝေ့ရလိမ့်မည်ပြည်သူပြည်သားတို့၏လက်တို့သည်တုံလှုပ်ကြလိမ့်မည်သူတို့ကြင်ကြသည့်အတိုင်းသူတို့၌ငါပြုမည်သူတို့စီရင်ကြသည့်အတိုင်းငါပြန်၍စီရင်မည် ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏။